ဒီနေ့ရှင်ယူဟန်ကလူပွဲကတော့နာမောလာမိခင်ဖြစ်သူတော်သိမ့်ခင်ကိုမူပြုပြီးတော့လူသိမ့်အောင်ဟောသိမ့်ခြင်းတို့ကလူသားနဲ့လူဝဲဖြစ်တယ်ရှင်သာမဏေ နှစ်ပါးနဲ့ယဟန်သုံးပါးယဟန်သုံးပါးထဲမှာတစ်ပါးကအမြဲတမ်းနေမဲ့ယဟန်သာသနာတော်မှာအမြဲတမ်းသာသနာပြုဝယ်ယဟန်ဖြစ်မြတ်စွာဘုရား၏သာသနာတော်တည်ရတယ်ဆိုတာမြတ်စွာဘုရားကိုယ်နဲ့ဆုံးမတဲ့သီလသမารိပညာဆိုရက်သိက္ခာ၃ပါး ကျင့်တဲ့ပုဂ္ဂိုလ်ရှိနေပြီးတာပဲလူလည်းလူလိုက်ရှင်လည်းရှင်လိုက်ညာလည်းညာလိုက်သီလသမာဓိပညာသိက္ခာသုံးပါးကိုကျင့်နေလို့ရှိရင်ဘာဝနာတော့သီလများများကျင့်လို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်တွေများလို့ရှိရင်တို့ပွားတယ်ထုံးကားတယ်စီပင်တယ်ကြီးပွားတယ်လို့ဆိုရတယ်အဲဒီသာသနာတော်မှာသီလသမာဓိပညာသိက္ခာတွေကျင့်နေကိုကျင့်ပြီးတော့သာသနာတည်ရအောင်လို့ ရှင်ပြုပေးကြတယ်ယဟန်ပြုပေးကြတယ်ခဏနေတဲ့ပုဂ္ဂိုလ်လည်းခဏအလိုက်သာသနာတော်မှာသူသာသနာဝင်ကိုထမ်းသွားအရှိသဖြင့်အမြဲနေမဲ့ပုဂ္ဂိုလ်တွေကအမြဲတမ်းသာသနာဝင်ကိုထမ်းပြီးတော့သွားရပြီလို့သာသနာဝင်ကိုအသီးသီးထားဆောင်ခြင်းအာရုံမြတ်စွာဘုရား၏သာသနာတော်ကိုကြီးစွာတည်ရစေတယ်ထုံကားစေတယ်ကြီးပွားစေတယ်အဲဒီလို သာသနာရှိစွာတည်ကြရေးထွန်းကားရေးကြီးပွားရေးကိုမျှော်လင့်ပြီးတော့ရှင်ပြုယဟန်ခံရင်ကိစ္စပါရိဇမင်္ဂလာဥပသမရမင်္ဂလာကိစ္စတွေဆောင်ရအဲဒီမင်္ဂလာကိစ္စတွေဆောင်တဲ့အခါကာလမှာတန်နိုင်နေမြအလူဒါနကုသိုလ်တွေလည်းအကြီးအကျယ်ပြုလုပ်ကြအရာတိုင်းအရာတိုင်းမှာပဲပြုလုပ်ကြ

မြတ်စွာဘုရားတံပတ္တိစေကြီးလေးပါဟောထားတယ်သတ္တာရိမာနိဘိက္ခွေသက္ကာနိယေဟိတမနာဂတာနာဒေဝမနုဿာနာသုစ္စကံဝရတိယေဟိတမနာဂတာဒေဝမနုဿာနာစိရသေးဝမဟာတတဝေပုံရတံပါဝုနာမိဘောဂေတုဒိဂဝေယံတို့ သတ္တာရီ၄ပါးကုန်သောဣမာနိစက္ကာနိဤတံပတ္တိစက်တို့သည်တန်တိရှိကုန်၏စက်ဆိုတာစက်ကပါဠိကိုစက်ဆိုပြီးတော့ပြန်လာကြဘုရားလာမှာမြင်မြင်နေပါတယ်မောင်းနေတဲ့စက်မဟုတ်ပါဘူးဒီစက်ကတော့ဘိမ့်မယ်ကွာတော့စက်ကကဘိမ့်ဟောဝိုင်းစက်ဆိုဘိမ့်ဆိုတာဝိုင်းအဲဒါဝိုင်းပြီးတော့လဲနေတော့သူ့ကို ဆက်ကဆဲဆိုပြီးတော့မာဠိလိုသုံးထားတယ်အဲဒီဆယ်ဘင်းအဝိုင်းနဲ့အလားတူတဲ့တရားတွေကိုဆက်ဆိုပြီးတော့ဒီဒေသနာမှာဟောထားတယ်။ဗံပတိစေပြည့်စုံကြောင်းဖြစ်တဲ့စက်ပဲတဲ့ဒီစက်ကတော့ဗံပတိစေ၄ပါးရှိရဲ့ ယေယိယင်သာပရိသေတုံလည်းသမဏာဒါနာပြည့်စုံရကုန်သောဒေဝမနုဿာနာလူတို့အားသုရဇကံ၄ပါးသောဆက်သည်သုရဇကံ၄ပါးသောသမ္ပတိဆက်သည်ဝတ္တတိတဖန်ပြန်၍လည်းသည်သမ္ပတိဆက်နဲ့ပြည့်စုံပြီးတော့နေတဲ့လူတွေနတ်တွေအဲ့ဒီပုဂ္ဂိုလ်တွေမှာသမ္ပတိဆက်တရားတပါးပြီးတော့လဲနေတာပဲ ယေယင်သမ္ပတိ14ပါးသောနှင့်သမဏအတာပြည့်စုံကုန်သောဒေဝမနုဿာနာလူတော်သည်ဘောဂေတုသုံးဆောင်အပ်သောစိဘဥစ္စာယရနာတို့၌မဟာတတံကြီးမြတ်သည်အဖြစ်သို့ဝေဘုံလာတံပြန်ပြောကျေပြန့်သည်အဖြစ်သို့ဘာဝုဏ္ဏတိနသရသေဝမကြမြင်မိပင်ဘာဝုဏ္ဏတိရောက်ကြလေကုန်၏ အဲဒီတမ္ပတိဆက်၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကအသုံးဆောင်ဇီဝဥစ္စာယရနာတွေမျက်စပ်ပြီးတော့မကြာမီအတွင်းကြီးပွားပါတယ်ပြန်ပြောကျေပြန့်ပြီးတော့လာပါတယ်ကတမဏိသတ္တာရိအဘယ်လေးပါးတော်နိမူဟာမတိရူပဒေသာဝါသော

သင်လျော်လျောက်ပါကြရာမြာခြင်းလောကမှာဖြစ်စေသာသနာရေးတရားနဲ့စပြီးတော့ဖြစ်စေသင်လျော်လျောက်ပါတဲ့အရာနေတဲ့ပုဂ္ဂိုလ်တွေဟာပြည့်စုံတာကြီးပွားတာပဲမသင်လျော်မလျောက်ပါတဲ့အရာနေလို့ရှိရင်လောကရေးဘက်ကလည်းမကြီးပွားနိုင်ဘူးတရားရေးဘက်ကလည်းမကြီးပွားနိုင်ဘူးဒါကြောင့် မတိဥပဒေသဝါဒသင်းလျောက်ပါသောယသင်းလျော်လျောက်ပါတဲ့ယနေခြင်းဟာသံပတ္တိ၁၀ပါးပဲသဗ္ဗုရိတာဝတယောသူတော်ကောင်းတို့သူတော်ကောင်းပြီးဟူသောအမိယာရှိခြင်းတဘာဝသူတော်ကောင်းတို့ကိုမိ၍နေရာချင်းဟူသောသံပတ္တိ၁၀ပါးသူတော်ကောင်းမိရနေလို့ရှိရင်အဲ့ဒါလည်းသံပတ္တိ၁၀ပဲ လောကလောကဘက်ကလည်းကျေးဇူးများတာပဲတရားပဲမှလည်းသံဃာမှလည်းကျေးဇူးများတာပဲအတ္တသမာပရိနိမိမိကိုမိမိစိတ်ကိုကောင်းစွာထားခြင်းတည်းဟူသောတမ္ပတ္တိစက္ကတဝါတဲ့အဲ့ဒါကလည်းယူကြည့်တာပဲမိမိကိုကိုဆိုပေမဲ့လို့စိတ်ကလိုရင်းမယ်မိမိစိတ်တဲ့အတ္တကလည်းညာမှာစိတ်ပဲ မိမိစိတ်ကိုကောင်းစွာထားရမယ်ဒါလည်းပဲစစ်တပါးပဲဥပ္ပေသကတပုညတာရှိခါကာလ၌ပြုသောကောင်းမှုရှိခြင်းကလည်းပဲသံပတ္တိစစ်တပါးရှိကာလပြုခဲ့တဲ့ကုသိုလ်ကောင်းမှုရှိရမယ် ယခုလောလောဆယ်ပြီးရင် နောက်ခါကျတော့ရှေးကာလဖြစ်တာပေါ့လေမနေ့ကင်းကပြုစားရင်နေ့လည်ရင်ညနေပိုင်းဆိုလို့ရှိရင်ရှေးကာဖြစ်တော့တာပေါ့နောက်တည့်နောက်လနောက်နှစ်နောက်ဘဝတွေသွားရောက်ရတာကုသကောင်းကိုပြုထားလို့ရှိရင်နောက်ကာလတွေရှေးကာလကပြုရတဲ့ကုသကောင်းကိုရှိတာလောကပဲမှာလဲဤပွားစေနိုင်တဲ့ကောင်းတဲ့အလုပ်တွေကိုရှေးကာလကပြုထားနောက်ကာလအကျိုးခံစားရတာပဲ။ တရားပဲဗာမရာဘက်ကလည်းပဲအကောင်းမှုကုသိုလ်တွေပြုကြနောက်ကာလတွေမှာနောက်ဘဝတွေမှာအကျိုးကျေးဇူးခံစားရတယ်တဲ့ဒါဗမ္ပတိစေ၄ပါးပဲအဲ့ဒါပฏิရူပရကဝါကသင်လျော်လျောက်ပါတော်ရနဲ့နေခြင်းလောကဘက်ကဆိုလို့ရှိရင် ကြီးပွားရေးအလုပ်ကစသည်နဲ့သင်လျော်လျောက်ပါတဲ့ရနေရင်ကြီးပွားတာပဲအဲ့ဒါကတော့သင်ကြနေပါပြီအဲတရားဘက်ကလည်းပဲသင်လျော်လျောက်ပါတော့ရနိုင်နေခြင်းတဲ့သင်လျော်လျောက်ပါတော့ရဆိုဘယ်လိုအားလုံးဆိုလို့ရှိရင်ဘုရားတရားသံဃာယရဏသုံးပါးကိုယ်ွယ်နိုင်တဲ့အရာယရဏသုံးပါးနဲ့စပ်ပြီးတော့ ကုသိုလ်ကောင်းမှုတွေပွားနိုင်တဲ့ရာအဲ့ဒီလိုရာပฏิဥပါသင်လျော်လည်းရပါပဲမြတ်စွာဘုရားဤသာသနာတော်2500တိုင်းတိုင်းသာသနာတော်တည်နေလိမ့်မယ်လို့အထာရဆရာများကပြဆိုပြီးတော့ထားဒါပဲမဲ့လို့ဒီ2500ကလူတိုင်းလူတိုင်းမှာတည်တာမဟုတ်ဘူးလူတိုင်းလူတိုင်းမှာအကျိုးရှိတာမဟုတ်ဘူး သာသနာတော်နဲ့နှိစတဲ့ပုဂ္ဂိုလ်တွေသာသနာတော်ကြီးညိုနိုင်တဲ့ပုဂ္ဂိုလ်တွေတော့ကအကျိုးများတာပဲဒီကညသာပြပွင့်တော်မူရာဌာနအိန္ဒိယအလယ်ပိုင်းမှာဆိုရင်မနာသာသနာထွန်းကားခဲ့တယ်အဲဒီတုန်းကပฏิရူပတွေသာဝါသာပြင့်နေတာပဲအခုနေခါဆိုလို့ရှိရင်အဲ့ဒီမှာလူသွားဖြစ်ရင်ဘုရားကြီးဘုရားမှာပြီးဖို့ခဲရင်ပါလေပြီးကြလဲကြီးညိုဖို့ခဲရင်တဲ့ကုသပြီးရက်ပြီးပฏิရူပတွေသာဝါသာမဖြစ်တော့ဘူး သမာဓိမှာသာသနာတွေအခုထုံးကားနေရရအနေနဲ့မျိုးရောတော့ရောအဲသာသနာတော်နဲ့စပ်ပြီးတော့ညီညွတ်ရတဲ့ကုသိုလ်တရားတွေရှိရတယ်မွေလာတွေကအတိလိမ်မှာရှိတဲ့ချိန်တွေကစပြီးမိဘတွေကဘုရားသာသနာဝင်ဖြစ်တဲ့မိဘတွေကနေသာသမီတွေကိုဘုရားကြောင့်တရားကြောင့်သံဃာအကြောင်းသင်ကြားပြတာပြီးတော့အဲဒီတွေကစပြီးတော့ ကုသိုလ်တရားတွေပွားလာသိနေကြတယ်ငယ်ကလေးဘဝတွေကနေပြီးတော့လည်းမြင်မှမှမိဘစကားနားထောင်တဲ့ပုဂ္ဂိုလ်တွေဆိုရင်အဒီရစတွေကုသိုလ်ကောင်းမှုတွေပွားလာတာသရဏလုံးသရဏဂုံသုံးပါးဒီပြီးဘုရားသာသနာဝင်အဖြစ်ဖြစ်လာဥပဒကဥပဒိကမှာဖြစ်အဲဒီကကုသိုလ်ကောင်းမှုတွေနေရောညာရောပွားနေတာပဲညစွာဗျာအကြောင်းပြုပြီးတော့တည်ထားတဲ့သေလူတော်တွေဆင်းလူတော်တွေမြင်တိုင်းမြင်တိုင်း စိတ်ထဲကညညိုတယ်ညညိုတဲ့စိတ်ဖြစ်မျက်စိနဲ့ကြည့်တော့မျက်စိကညညိုတဲ့စိတ်နဲ့ကြည့်လို့ရှိရင်အဲ့ဒီမျက်စိဟာအဲဒီရင်လင်းဖြစ်ခြင်းရဲ့အကြောင်းကျမ်းမာခြင်းရဲ့အကြောင်းနောင်တမယာဘဝတွေမှာလည်းဒီမျက်စိကြည်လင်ပြီးတကလှပါတဲ့နေခြင်းရဲ့အကြောင်းအဲဒီလိုအကျိုးတွေပြီးပြီးတော့သွားတယ်။ဒါကြည့်ရုံမြင်ရုံပဲရှိသေးတယ်။

အကုသိုလ်ကမကောင်းကျိုးပေးရတဲ့ကုသိုလ်ကကောင်းကျိုးပေးရတဲ့ဆိုတာအဲဒီတရားတွေနာကြားပြီးတော့သိရတယ်မနာဖို့တာလားပဲမသိလို့ရှိရင်ဒီမိုးတိုင်းဖာမိုးတိုင်းပြစ်တာလို့ရှိရင်ဘုရားဟောတဲ့တရားတွေဘာမှမသိဘူးကုသိုလ်တရားတွေပွားရမှမသိအကုသိုလ်တွေကြီးဆောင်တော်မှမသိဘူးအဲဒီလိုဖြစ်သွားအခုတော့ညဇာဘုရားဟောတော်မူတဲ့တရားတွေကြားနာပြီးအကုသိုလ်တရားတွေသိရဲ့ကြီးဆောင်ရတယ်ကုသိုလ်တရားတွေသိရဲ့ပွားများရတယ် အဲကလေးဘဝတွေကစပြီးတော့ကျိုးများတယ်။ဘာငါတော်တွေတဲ့ဘာငါတော်တွေလည်းပဲမြတ်စွာဘုရားရဲ့သုံးပါတော်တဲ့ကောင်းမှုတွေပြည့်ကြနေတဲ့ဘာငါတော်တွေဆိုပြီးတော့အဲ့ဒါတွေလည်းပဲမြင်ရတယ်၊တွေ့ရတယ်ကုသိုလ်ကောင်းမှုတွေပွားတာပဲ။ဘာငါတော်တွေသုံးပါဩဝါဒလိုက်နာပြီးတော့ကျင်းကုသိုလ်ကောင်းမှုတွေပွားရတယ်။အဲဒီလိုဘုရားတရားဘာငါတွေ ကိုယ်ကသိကနိုင်တဲ့အရာတွေသာတဲ့တရားတော်တွေကြားနာရတဲ့အရာတွေသာဒီလိုရတဲ့သာဟာမတိရူပအသိလျော်တဲ့ရပဲအဲဒီတည်းညာများပြည့်စုံရဲ့ရနည်းနည်းပြည့်စုံရဲ့လည်းရဒီလိုလိုကြွယ်ကြတာရှိပါရဲ့အဲသွန်ပြကြတဲ့အရာတွေတော့ဘုရားသာသနာထုံးကားနေတယ်ဆိုရင်လည်းအဲဒီလိုရတဲ့မှာကတော့ကျော်ယုံမဲ့သူသာအင်း อืมဘုသူတာကလူတွေလည်းပဲနဲကြသင်္ညာနေလည်းများတော့ဖြင့်နဲကြဟောပြောတွေကလည်းနဲတော့တရားကြောင်းတရားကြောင်းနေတယ်မသိကြဘူးဒီမှာတော့ကြတယ်ဒီလိုနေကြကြတာအဲမြို့ရတွေကတော့ဖြင့်ရတိုင်းရတိုင်းပဲဘုသူတာရှိတဲ့ပုဂ္ဂိုလ်တွေပေါ်များလဲဆင်နေယဟန်နေမြို့ရဒီမှာပေါ်များတရားတွေကလည်းမကြမ်းမကြဟောကြနားကြဘုသူတာတွေဖြစ်ကြအဲဒါ သာသနာတော်ထုံးကားတဲ့နေရာဌာနမှာလူဖြစ်လာပြီသာသနာတော်ထုံးကားတဲ့နေရာဌာနမှာနေထိုင်ရတာပฏิဥပါဒသာဝါသပဲသင်နဲ့လျောက်ပါတော့ရမှနေခြင်းတဲ့ဒီလိုရမှနေရတဲ့အတွက်နေတိုင်းနေတိုင်းကုသိုလ်တရားတွေပွားရတယ်နေတိုင်းနေမကဘူးဒီနေ့ပြောမှလာဒီပေါင်းများစွာကုသိုလ်တရားတွေပွားရတယ်ကုသိုလ်တရားတွေပွားနေရ

အဲဒီလိုရမှရှိတာပဲသင်္လျောက်ပါတော့ရမှများတော့ပြင်ရှိတယ်အဲသွန်ဖြားကြတဲ့ရတို့သာသနာကိုယ်နေတဲ့ရဒီမှာတော့ဒီလိုပုဂ္ဂိုလ်ကတဲမရှိဘူးရှိရင်လည်းပဲနည်းနည်းပါးပါးရှိတာပေါ့ဒီစပ်ပါးပါးပဲရှိတတ်တယ်အဲဒါသင်္လျောက်ပါတော့ရမှရတဲ့အတွက်ပညာရှိသူတော်ကောင်းတွေမြှွေရတယ်လောကဘက်ကလည်းပဲပညာရှိသူတော်ကောင်းတွေမြှွေပြီးအသိဉာဏ်မှတွေရ အဲဇီဝရေးတွေဆောင်ရွက်ဇီဝချမ်းသာခြင်းဖြစ်နိုင်ပါလေတရားဘက်ကလည်းမြတ်စွာဘုရားကြီးအဆုံးအမတရားတော်တွေကိုဒီလိုပုဂ္ဂိုလ်တွေကဟောကြားညွှန်ကြားတာပဲอืมမင်းများလို့လည်းပဲညွှန်ကြားတယ်မမင်းများမဲနဲ့သူ့လိုလိုလည်းညွှန်ကြားတယ်အဲဒီတော့ညွှန်ကြားတော့သာသနာ့ဆက်ပြီးပြီးရင်ပြီးလိုက်တဲ့တရားတွေသိရကြားနိုင်သိရပြီးတော့မနာကြိုးများပြီးတော့သွားတယ်

အဲ့ဒါသဗ္ဗုရိတဝတ္တသူတော်ကအမိရမှာပဲဖြစ်တယ်မိမရရင်တော့မဖြစ်ဘူးဒါရဏနဲ့ပတ်သက်ပြီးသူတော်အရေးကြီးတာပဲအဲ့ဒါအမိရမှာသူတော်ကောင်းကြီးဟူသောညာจิตသူတော်ကအမိပြုပြီးတော့မြတ်စွာဘုရား၏အဆုံးအမဩဝါဒတွေကြားရတယ်ပြီးနားလည်ရတယ်ဉာဏ်နာပြီးနားလည်ပြီးတော့ဘုရားအလိုတော်ကြ ကုသိုလ်ကောင်းမှုအကျင့်တွေကိုကျင့်ရတယ်သီလအကျင့်တွေကျင့်ရတယ်စောက်တည်ရဒါနာကုသိုလ်တွေလည်းပြုရဘာဝနာကုသိုလ်တွေလည်းပွားများအဲ့ဒါဟာဗဗုရိသဝတ္တရဆက်သူတော်ကောင်းမိပြုရခြင်းဆိုတဲ့ဆက်ကနေပြီးတော့လဲလာမိမိစိတ် မိမိကိုမိမိစိတ်ကောင်းစွာထားနိုင်ရင်မိမိစိတ်မိမိကိုကောင်းစွာထားနိုင်တော့သူစိတ်အကုသိုလ်တွေမပွားဘူးသူစိတ်ကုသိုလ်တရားတွေပွားသီလတွေစင်ကြယ်နေတယ်ငါးပါးသီလစေပါသီလသီလတွေပြည့်စုံစေပါသီလလည်းဆောက်တည်တဲ့ကရှိတာပဲပြည့်စုံတာပဲစင်သာမဏေပြုပြီးတော့စင်သာမဏေသီလလည်းပြည့်စုံနိုင်တာပဲမျိုးသားတွေဆိုရင်စင်သာမဏေသီလပြည့်စုံနိုင်ရဟန်းပြုပြီးတော့ သုံးပါးယဟခဏဖြစ်ပြီးရဟန်းပြုယဟန်းပိလာတွေနဲ့ပြည့်စုံပြီးတော့သွားနိုင်တယ်ဒါနာကုသိုလ်တွေတဲ့ဆိုကြပိကံဒုရတဲ့ဒါနာကုသိုလ်တွေလည်းပဲသူတော်ကောင်းတွေကြာကြာနာပြီးတော့ဒါနာကုသိုလ်တွေလည်းပွားများပါပဲอืมဘုရားရှိခိုးခြင်းဘုရားရည်ပြုခြင်းစသည်ဖြင့်ဘုရားနဲ့စသည်ကုသိုလ်ကောင်းမှုတွေတရားနဲ့စသည်ကုသိုလ်ကောင်းသံဃာနဲ့စသည်ကုသိုလ်ကောင်းမှုတွေဒီလိုဟာတွေလည်းအများကြီးရှိရတယ် ဘာဝနာတရားပွားများရတယ်တဲ့သမထဘာဝနာဝိပဿနာဘာဝနာဒါတွေအမှန်ပွားများခဲ့တဲ့တရားတွေပဲအဲ့ဒီတရားတွေလည်းပွားများရအဲ့ဒီတရားတွေပွားများတာမိမိစိတ်ကောင်းစွာထားတာပဲမိမိစိတ်ကိုကောင်းစွာထားတာလည်းမှဘာဝနာနဲ့ထားတာအကောင်းဆုံးပဲကိုသမာဓိကမ္မထာနဲ့သမထအာယုံမှာစိတ်ကလေးထားနေလို့ရှိရင်ပရိယုထာကိလေသာတွေအကုန်လုံးကျင်းတယ် ဒီသားနဲ့ထားရင်တော့ဝိသေကမလောက်တော့ကျင်းတယ်ပြိယုဒ္ဓမကျင်းဘူးစိတ်ကူးကတော့ဖြစ်သေးတာသီလလုံခြုံနေပေမဲ့စိတ်ကူးနဲ့တော့စိတ်ကူးနဲ့သီလကလည်းမပြည့်ပဲရဘူးသီလနဲ့လည်းစိတ်ကူးလည်းမထိနိုင်ဘူးတချို့ဘာဝနာအလုပ်တွေကိုသီလနဲ့ထည့်ပြီးဆောက်တည်တာရှိတယ်ဘိဇာဝရမိသိခါရသမာရိယာနဲ့ဘိဇာအဲဘုရားစီစဉ်ကိုသာယာနေတဲ့ချင်းအလိုရှိခြင်း တမ်းမဲ့ခြင်းမှာသင်္ကြန်ဝါဤဆိုပြီးသောက်တယ်သောက်တည်ရုံနဲ့ပဲဒီလိမ့်မှာတော့သူကလူချင်းကြာကြီးတော့လူချင်းသာဖြစ်တာမတတ်နိုင်ဘူးလို့ရာဘာရဒေါသမှလည်းပဲသင်္ကြန်ဝါဤဆိုပေမဲ့လည်းသိဆိုးကြနဲ့တွေ့တဲ့အခါကျသိဆိုးပြင်းမာတာပဲဒေါသဆိုတာမတတ်နိုင်ဘူးကွာကိုယ်နဲ့သက်သက်နဲ့တော့မရပါဘူးသီလသက်သက်နဲ့မရဘူးအဲမိစ္ဆာဒိဋ္ဌိယဝေရမဏိသိက္ခာပဒသမာရိယာမိမိစ္ဆာဒိဋ္ဌိကတော့ဖြင့်အဲဘုရားသာသနာဝင်ပုဂ္ဂိုလ်တွေ များတော့ရင်ကျင်းတယ်လို့သူဥစားကသိဖြစ်လာမှာမဟုတ်ဘူးဒါပေမဲ့လည်းဖြစ်စရာအကြောင်းကြီးရေဥမှာပဲဒီလောက်သောက်ဒီလိုဖြစ်တာတော့ကျင်းစင်ကြယ်တာတော့မဟုတ်ဘူးအဲဘာဝနာနဲ့မှဘာဝနာတရားပွားများနေလို့ရှိရင်တော့အပိုင်းနဲ့ဖြစ်ဖြစ်အတုပါနဲ့ဖြစ်ဖြစ်အနုဂတိနဲ့ဖြစ်ဖြစ်ဗျာနဲ့ပဲဖြစ်ဖြစ်ပေါ်လေကမ္မနာတစ်ခုခုနဲ့အာနာပါနနဲ့နှလုံးသွင်းနေလည်းပဲအာနာပါနအာယုံမှာစိတ်ရောက်နေတော့လောဘဒေါသမောဟ ပရိယုဒ္ဓံကိလေသာတွေစိတ်ကူးတွေအကုသိုလ်တွေရတယ်မရှိအောင်ငြိမ့်နေတယ်စိတ်ကိုကောင်းစွာထားတာဆိုအမှန်အဖို့တန်တာပဲဝိပဿနာနဲ့စိတ်ကိုကောင်းစွာထားတဲ့တော့အား၆ပါးကပေါ်တိုင်းပေါ်တိုင်းနေယုတ်တရားနာတရားသိအောင်ပေါ်တိုင်းနေရှုရတယ်ပေါ်တိုင်းနေမရှုနိုင်တော့ဒီကနေပြီးတော့ ရုပ်တရားနာတရားအမှန်သဘောတွေမသိဘဲနဲ့ပုဂ္ဂိုလ်သတ္တဝါချင်းနေသဒုက္ခအတ္တဆွဲတယ်တရားနေဆွဲနေတာပဲမြင်ရကကြားရကနားရကစားရကဒုတိယကကိုယ်ရကဆန်းရကထိုင်ရကထားရကသိကုစဉ်းစားကြံစည်ရကနေရကနေပြီးတော့ကိလေသာဆွဲလာနေဝင်နေအဲ့ဒါတွေကိုတော့အချောက်ပါပေါ်တိုင်းပေါ်တိုင်းတွေကိုအမှန်တိုင်းပြီးအောင်ရှုတော့စကားသာဆိုရင်ရုပ်ရုပ်သဘောနာသဘောလေးတွေပြီးတယ်အဲ့ဒါလောက်ပြီးရင်ကိုယ်လည်းသက်သာဝင်တော်ရသွားပါပြီ ကြောင်းကျိုးလေးတွေပြီးတယ်ဖြစ်ပြတွေပြီးအနိစ္စဒုက္ခအနတ္တပြီးလာပြီဆိုတဲ့အခါကျတော့အဲဒီဖြစ်တိုင်းဖြစ်တိုင်းတော့ယုံနာနေနဲ့အာယုန်နဲ့စပြီးတော့ကိလေသာမရှိဘူးတဲ့အာရဏနုပ္ပယတွေကျင်းတယ်မှတ်တိုင်းမှလည်းအာရဏနုပ္ပယတွေကျင်းသွားအနုပ္ပယတယ်သွားပဲနောက်ရိယာမရောက်ရင်အခုပြောကြရမလို့အဲဒါစိတ်ကိုကောင်းစွာထားတယ်ဘာဝနာကစိတ်ကောင်းစွာထားတယ်ဆိုတာတကယ်ကိုကောင်းစွာထားတာပဲစိတ်ကလေးတခြားတော့တဲ့ဒီဒိဋ္ဌကမကိလေသာတွေမရှိရအောင် ပရိယုထာကိလေသာတွေမဖြစ်ရအောင်အနုပြကိလေသာတွေမဝင်ရအောင်အဲဒီလိုကောင်းစွာထားတယ်တဲ့အမှန်တရားကြအဲဒါကြောင့်အတ္တသမာသနိတိစိတ်ကိုကောင်းစွာထားခြင်းဆိုတဲ့စက်ကလဲလာအဲဒီစက်ကလဲတော့ကုသိုလ်တွေသူကအမြဲတမ်းပြုနေတာကိုအဲဒီလာတွေစိတ်ကိုကောင်းစွာဆွဲကြသောအဖြစ်မကောင်းမှုဒုစရိုက်တွေပြင်ဒီလာတွေပြည့်စုံတယ်ဒီလာကောင်းမှုတွေ

ဝါမြပြီးတဲ့ချိန်ကစပြီးတော့ကုသိုလ်ကောင်းမှုနဲ့ပြည့်စုံတယ်ရှိကပြုရတဲ့ကုသိုလ်ကောင်းပြည့်စုံတယ်ပုဝေဇကရပုညတာဆင်းလဲတယ်ပုဝေဇကရပုညတာဆင်းနဲ့ရှိကပြုရတဲ့ကုသိုလ်ကောင်းမှုဆင်းနဲ့လဲလိုက်တော့ကတဲ့ဘာဖြစ်သွားတော့ဆိုတော့မတိရူပဒေသဝါသကိုရောက်ရောက်နိုင်တယ်တဲ့သင်္နေရောက်ပါတော့ရတယ်သတ္တဝါတွေကချမ်းသာတဲ့နေရာဌာနမှာဖြစ်ခြင်းနဲ့ဆင်းရဲတဲ့နေရာဌာနမှာဖြစ်ခြင်းမူ။သံဃာတွေကမလွတ်မြောက်သေးလို့ ကိလေသာမကင်းသေးလို့ရှိရင်တော့ဘဝယုံနာနေဆိုတာမဖြစ်ဘဲနဲ့နေမနေဘူးဖြစ်လိမ့်မယ်မဖြစ်ခြင်းမှန်တယ်ဖြစ်မှာပဲဖြစ်ခြင်းမှုလို့ပြောတာပြောတာတကယ်တစ်ခါကတော့ဖြစ်ခြင်းမှုပြောတယ်တစ်ခါကတော့ဖြစ်ခြင်းလည်းရှိနေတာပဲအဲဒါကြောင့်ကိလေသာမကင်းသေးရင်သူကဖြစ်မှာပဲဖြစ်လို့ရှိရင်အဲဒီပုဝေဇကတပုံညာတော်ဆက်ပြည့်စုံတဲ့ပုဂ္ဂိုလ်တွေကပฏิရူပဒေသဝါသသင်တဲ့လျောက်ပါသောအရာမှဖြစ်ရတာပဲလူလောကနတ်လောက ကြီးပွားချမ်းသာတဲ့နေရာဌာနတွေဘေးရန်တွေဆင်းရဲတွေကျင်းတဲ့ဌာနတွေသိရတယ်။อืมတပတ်ပြန်နေရတာနာကိုရေရင်ရင်းသမ္ပတ္တိ14ပါးတို့နဲ့သမဏာတာပြည့်စုံကုန်သောဒီအောင်လို့သာနတ်လူတို့အားသတုစေကံ၄ပါးသောသမ္ပတ္တိစေတိဝတ္တတိလီ၍နေ၏တဖန်ပြန်၍နေ၏အဲသမ္ပတ္တိစေ၄ပါးနဲ့ပြည့်စုံတော့ ဒါကသမာဓိစိတ်တွေပြန်လဲတယ်။ရှိရပြုတဲ့ကုသိုလ်ကောင်းမှုရှိလို့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေလူ့ဘဝနတ်ဘဝတွေဖြစ်ကြတာပဲလူ့ဘဝနတ်ဘဝမှာလည်းပဲကောင်းမြတ်တဲ့နေရာဌာနတွေမှာဖြစ်တယ်။ပฏิရူပရတဝါဒဖြစ်သွားတယ်။ပฏิရူပရတဝါဒဖြစ်တော့သဗ္ဗုရိတသူတော်ကောင်းတွေမြှွေရတဲ့သဗ္ဗုရိတဝတ္တရားဖြစ်သွားပြီ။သဗ္ဗုရိတဝတ္တရားသူတော်ကောင်းမြှွေရတဲ့သူတော်ကောင်းတရားတွေကြားနာပြီးတော့မိမိစိတ်မိမိကိုမိမိကိုမိမိစိတ်ကို ကောင်းစွာထားနိုင်တယ်သီလနဲ့လည်းကောင်းစွာထားနိုင်တယ်ဒါနနဲ့လည်းကောင်းစွာထားနိုင်တယ်ဘာဝနာနဲ့လည်းကောင်းစွာထားနိုင်တယ်ကုသိုလ်ကောင်းမှုတွေပွားတော့အဲဒီပွားသွားတော့အတ္တသမပရိသစ္ဆကနေပြီးလည်းလည်းပြန်တော့တခါပုဝေသကတပုံညာတော့ဟိုအတ္တသမပရိသနဲ့မိမိစိတ်ကိုကောင်းစွာထားတိုင်းထားတိုင်းကုသိုလ်တွေဖြစ်နေတာပဲအဲဒါရှိကပြုပြီးတဲ့ချိန်ကစပြီးရှိကာလကပြုခဲ့တဲ့ကောင်းမှုဆိုတာ ပြည့်စုံနေတာပဲသူကကျိုးပေးနိုင်နေတာဒိဋ္ဌဓမ္မဝရဏိယကံဖြစ်နေလဲကျိုးပေးနိုင်တယ်ဥပပိစ္ဆဝရဏိယကံဖြစ်နေလဲကျိုးပေးနိုင်တယ်ပရာပိယကံအဖြစ်နေလဲကျိုးပေးနိုင်တယ်အဲဒါပုပ္ပိစ္ဆကတပုံညတာပြည့်စုံသွားပုပ္ပိစ္ဆကတပုံညတာဆက်ကလဲသွားပုပ္ပိစ္ဆကတပုံညတာဆက်ကလဲသွားတော့ဒီကုသကောင်းမှုကအကျိုးပေးတဲ့အခါမတိရူပဒေသဝါဒတစ်ခါပြန်ရောက်သွားဆက်တည်လဲနေတာတဲ့ ရေရည်ခြင်းလေးပါးသံပါရိစ္ဆေတော်နဲ့သမဏဒါနပြည့်စုံကုန်သောဒီဝမနသနနာလူတော်ဟာသတုဇေကံလေးပါးသောဆဲတိဝရတိတပတ်ပြန်၍လဲဤတပတ်ပြီးတပတ်တပတ်ပြီးတပတ်လဲနေတာပဲရေရည်ရသံပါရိစ္ဆေတော်နဲ့သမဏဒါပြည့်စုံကုန်သောဒီဝမနသနာလူတော်သည်ဘောဂေတုစိစဉ်ချမ်းသာတော်နဲ့ဘောဂေတုအသုံးဆောင်ဝတ်ဖြစ်သောစိစဉ်ချမ်းသာတော်၌ မဟာတတံကြီးကျယ်ပြီးဖြစ်သောဝေဘုံလာတံပြန်ပြောကျယ်ပြန့်ပြီးဖြစ်သောနတ်စိရဒေဝမကြံနိုင်မူခြင်းနဲ့ဘာဝနာတိရောက်ကြလေရောဤဗမ္မာရိစေ၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီစဉ်ဥစ္စာတွေနဲ့ဒီစဉ်ဥစ္စာတွေနဲ့ကြီးပွားခြင်းအဲကျယ်ပြန့်ခြင်းပြန်ပြောခြင်းတို့မကြမီအတွင်းမှာရောက်သွားတယ်အခု မိခင်တော်သိငယ်အမှုရှိရဲ့ဥသိအောင်တို့တော်သိတယ်တို့အဲကုသိုလ်ကောင်းမှုတွေကပွားနေသမာဓိစိတ်တွေလဲနေတာပါပဲအဲသမာဓိစိတ်တွေလဲနေတာကုသိုလ်ကောင်းမှုတွေနေ့စဉ်ကုသိုလ်ကောင်းမှုတွေပွားရတယ်လစဉ်လည်းပွားရတယ်နေ့စဉ်လည်းပွားရတယ်အဲပါလေကသမာဓိစိတ်တွေလဲနေရှိကပုဗ္ဗေသကတပုံညတာနဲ့ပြည့်ကုန်ပြည့်စုံခဲ့တဲ့ယခုဘဝပရိဥပါဒိသဝါသမဏေယသဗ္ဗုဒ္ဓိတသူတော်ကောင်းတွေ မြတ်စွာဘုရားသာသနာတော်မှာဘုရားအလိုတော်ကြဟောပြောမဲ့ရာရှင်လူတွေဉာဏ်ရှိသူတော်ကောင်းတွေနဲ့ပေါင်းသင်းဆက်ဆံရတယ်တွေ့ဆုံရတယ်သူတော်ကောင်းတရားတွေကြားနာရတယ်ကြားနာရတာမိမိတို့ကိုမိမိတို့စိတ်ကောင်းစွာထားနိုင်တယ်အဲဒီလားစောင့်ရှောက်နိုင်အောင်ဒါနကုသိုလ်တွေပြုနိုင်အောင်ဘာဝနာတွေပွားနိုင်အောင်မိမိတို့စိတ်မိမိတို့ကိုအားနိုင်အဲဒီတော့ မိမိကိုယ်မိမိစိတ်ကောင်းစွာထားနိုင်တယ်ဆိုလို့ရှိရင်ကုသိုလ်တွေပွားတော့တာပဲကုသိုလ်ကောင်းမှုတွေဖြစ်တော့ပုဂ္ဂိုလ်သကတပုံညာတာရှိရပြုရတာကုသိုလ်ကောင်းမှုကြီးရင်ဆိုတာတပြည့်စုံတယ်။အဲပါတွေကနောက်တစ်ခါတပတ်ပြပြီးတော့ပြိပါဒတာဝါဒလှဲ့သွားမှနိဗ္ဗာန်မရောက်မချင်းဒီဇယ်လေးပါးဟာဒီလိုလဲနေမှာပဲနိဗ္ဗာန်ရောက်သွားတော့ချင်းနောက်ထပ်လဲဖို့မရှိတော့ဘူးနိဗ္ဗာန်ကလည်းအကောင်းဆုံးနေရာရောက်သွားတော့လဲကြံပြီးတော့နိဗ္ဗာန်မရောက်မီအတွင်းမှာဆိုလို့ရှိရင် ဒီတိုင်းလဲနေမှာပဲဒီနေ့ရှင်ပြုရဟန်းကရှင်ပြုတယ်ဆိုတာကတော့ရှင်သာမင်းနှစ်ပါးရိုးရိုးပါပဲခါတိုင်းလိုပဲသူကသူတို့လည်းထိုက်ကြရလေဆိုတာသာသနာတော်မှာပြီးတယ်ဒီဟာလေးပြီးဒီကုသိုလ်တရားတွေပွားများတယ်ပွားများတယ်ဆိုပွားရမယ်အဲရှင်ပြုတယ်ရဟန်းပြုတယ်ရဟန်းပြုတယ်ရဟန်း၃ပါးဒုံလဘရဟန်းက၂ပါးသူတို့လည်းနေနေကြနေပြီးကုသိုလ်တရားတွေပွားရမယ် na-adọba na-adọba na-adịbụ na-adọba na-adịbụ na-adọba na-adịbụ ọzọ na jabbaari joibogori adsọ nke nduruya

မဲခဏမှလည်းကျင့်တယ်လို့တော့ဆိုရတာပဲလို့အဲဒီခဏလေးတခဏလေးပဲစိတ်ကလေးတွေချင်းထူးခြားကြဆိုင်ပြီးကျင့်ရတာမဟုတ်တော့ပါဘူးအဲသူရှိဘိုင်းကကျင့်ရသူရှိဘိုင်းကနေပြီးအနုလောမဉာဏ်တိုင်းအောင်ဝိပဿနာဆင်ရအနုလောမဉာဏ်တိုင်းအောင်ကျင့်တာဝိပဿနာဉာဏ်တွေကျင့်တာဝိပဿနာရဲ့ရှိကလည်းရှိသေးတာပဲအဲသီလကျင့်ကျင့်ရအဲဒီရှိကလည်းရှိသေးတာပဲကုသိုလ်ကောင်းမှုတွေပွားတာတွေရှိကနေရှိတာပဲဆရာ တရားဘာယရဏသုံးပါးကိုယ်ဝယ်စိတ်ကတရဏဂုဒီအစပြီးကြတာကျင့်တာအဲဒီတော့အဲဒီရှင်ပိုင်းကသောတာပတိဖို့ရောက်အောင်လို့ကျင့်နေစေပုဂ္ဂိုလ်တဲ့အဲဒီပုဂ္ဂိုလ်လည်းသောတာပတိမဲ့ပုဂ္ဂိုလ်ထဲမှာထည့်သွင်းပြီးကြတာယူရသောတာပတိဖို့ရောက်အောင်ကျင့်တယ်ဆိုတဲ့ပုဂ္ဂိုလ်ထဲပါဝင်ဖြစ်တော့အဲမင်္ဂလာဖြစ်ပါဆိုရင်လည်းဒေရဏပုရုဇဉ်တွေလည်းတွန်းဝင်ပြီးတော့သားပါတယ်ညဇာပြည့်ဆုံးမအတိုင်း သီလသမာဓိပညာကျင့်နေကောင်းမွန်စွာကျင့်နေတဲ့သံဃာတော်တဲ့သုတ်တိပန္နာလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာကျင့်ကြံတော်မူသောသံဃာတော်မြတ်ပါပေတကားလောဘကင်းဒေါသကင်းမောဟကင်းအောင်ကျင့်နေတဲ့သံဃာတော်တဲ့အဲဒီသံဃာတော်အားဒီနေ့မွန်မြတ်သောဆွမ်းခဲပဲဘောဇင်းနေသူတော်ရတယ်အဲပရိနိဗ္ဗာန်သံတော်မူတဲ့မြတ်စွာဘုရားရည်စူးပြီးတော့ဆင်းရဲတော်ရဲ့ရှေ့မှာ ဘုရားလည်းဆုံးတော့ကြရတာဘောလေဘုရားမှုရှိတော်သံဃာတော်လို့ဆိုရတာပါဘုရားမှုရှိတော်သံဃာတော်အားမုံမြတ်သောဆွမ်းခဲသံခဲဘောဇင်းနေမနေ့ကလည်းမုံရင်းကဆွမ်းခဲဘောဇင်းနေဒီလိုနေတယ်လည်းပဲအဲရိုးရိုးသွန်ဟင်းအဲဒါလေသာဝေတောက်ွယ်လည်းပဲယူကိုရောပါရောအစုံမောတယ်အဲသာဝေတောက်ွယ်မျိုးမျိုးတွေထူထမ်းရသည်အကျိုးကြီးဆုံးအမြတ်ဆုံးဖြစ်တဲ့အလူဒါနပါပဲ ယောဂီပုဂ္ဂိုလ်တွေလည်းပဲမနေ့ကရောနေ့ရောမသိတဲ့နဲ့ကျွေးမွေးရယောဂီပုဂ္ဂိုလ်တွေလည်းပဲငငါဝတ်ထားတာမဟုတ်တာတခုပဲကျင့်နေတာကတော့ဉာဏ်တရားတွေပဲအဲစိတ်တိုင်းစိတ်တိုင်းစင်ကြအောင်လို့ကျင့်နေရလူလူကျင့်ရတာပဲဉာဏ်တော်တွေဘာဝနာပွားများအားထုတ်တဲ့ဒီလိုကျင့်ရတာလူတွေဘာဝနာပွားများအားထုတ်တဲ့ဒီလိုကျင့်ရတာအဝိကတာကွာတယ်သူကျင့်ရတာဒီလိုကျင့်နေတယ်ငြိမ်းစင်ကြနေတဲ့ပုဂ္ဂိုလ်တွေပဲအဲဒီလိုပုဂ္ဂိုလ်တွေလည်းပဲ ဘယ်နဲ့လူရမ်းဒီလိုပုံကိုယ်တွေလူရမ်းဖို့ဆိုတာဒီလိုနေရာမှာလူရမ်းနိုင်တယ်ဒီပြနေရာတွေတခြားတွေမှာဆိုရင်ဖြင့်သူကဒီလိုပုံကိုယ်တွေလူကိုခဲရင်ဒီလိုကမ္မဋ္ဌာနာတွေဒီလိုတရားတွေပြင့်နေတဲ့ဌာနတွေအဲဒီလိုဌာနတွေရအဲဒီကမ္မဋ္ဌာနာတွေမဟုတ်ဘဲနဲ့အလွတ်အဲတခြားသောအရာတွေတာတွေမှာဆိုရင်ဖြင့်

အထူးသီးခြားလူဝိုးရရည်ဝယ်ထားတဲ့လူဝိုးတို့ပစ္စည်းတွေကလည်းပဲဒီမှာနေရာသမထနာသရိယာနာယကဆရာတော်တွေကအဲနာယကဆရာတော်တွေကအကြံပြုပြီးတော့ဒီကအတွက် ရုပ်ထုလောက်ကြမလို့ဆိုနေရတော့သောသောပိုင်းကရုပ်ထုတွေဟိုပါပဲလို့ပြောပြောလို့ရှင်လာနဲ့လို့ရှင်နဲ့လောက်ကြတာပဲဆိုနောက်တော့ရုပ်ထုတွေကဟိုရပြီးတဲလောက်ကြတယ်လို့ဆိုတာဒါတွေနောက်ဘလောက်ပြောင်းယူသေးလေးစားမှုရှိမယ်တော့ပြောတာဘူးအဲရုပ်ထုတော့အတွက်တထောင်တကြီးအမျိုးသမီးယောဂီအသာကိုတခန့်အတွက်2000 ဒါကအရွယ်ကြီးရဲ့ယောဂီယောဂီတွေမစောမသာနဲ့ယောဂီတွေအောက်ဆင်ရအသက်တွေကတောင်းလေးပြုံနေလို့နေရာတစ်ခုရှိနေတယ်လို့ယူဆပြီးဘုန်းကြီးကညွှန်ကြားတယ်အဲဒါအတွက်အရွယ်ကြီးရဲ့ယောဂီယောဂီချမ်းချမ်းသာသာနဲ့တရားအထုတ်နိုင်အောင်လို့အသာဝတ္ထုတို့ကိုလည်းဒါကတခါတော့ညှိထောင်း ဥပသမရကဆောင်မို့ရတဲ့ရွယ်ပြီးတော့ပြင့်ထားတဲ့မင်္ဂါတော့ရှင်မြတ်15ပါး15ပါးအသီးသီးပစ္စည်းတစ်ခုစီတစ်ခုစီဝရတာဘူး15လုံးသိရဘုံ15ခု15ကြီးစုံကလည်း15စုံကာမတုဒ္ဒံတရားတော်ဆိုတာကတော့ဘုန်းကြီးဟောထားတာကြားပါပြီအထက်ကဝတ်ထဲကကာမ သုဏ္ဏတရားဟဲ့တာကိုဥဒေအောင်ကသူ့အလှူမှပြီးဒီစာဥတရားလည်းပြင်းပါလေဆိုတော့သူကအပန်ထုတ်ပြီးရေးလာတယ်နဲ့ဒီကချောပြင်ပြီးတော့ရိုက်ပြီးတော့စာဥကလေးပြင်းနေပါပြီအဲဒီစာဥကတထောင်သီလရှင်15ရောက်အတွက်အင်ကြီးတဝတ်စာနဲ့9ရက်ပြီအထက်အောင်ဆုံးသွားကြဝေယဝိဇ္ဇယောဂီ15ဦး

အသီးသီးတတ်နိုင်တယ်ည15ပါးသောရှင်မြတ်သင်္ဃထွက်တဲ့ကိုယ်တော်ရောနဲ့ဒီပါသားလုံး15ပါးဆို17ပါးဖြစ်မှာပေါ့အဲဒီကိုယ်တော်တွေအသီးသီးထူရညတဲ့ဝတ္ထုတွေရောအဲပါတွေဒီမှာသူ့ပေါင်းပြီးတော့အလုံးရည်ကြပြီးသူကိုတဲ့အဲဒီကုသိုလ်ကောင်းမှုတွေကခန္ဓာကဗံပတိဆက်၄ပါးတဲ့ပฏิရူပဒေသဝါကမှာနေရတော့သဗ္ဗုရိသသူတော်ကောင်းမိဝဲရသူတော်ကောင်းမိဝဲရတော့သူတော်ကောင်းတရားကြားနာလို့ဘုရားတရားအကြောင်းတွေ သံဃာအကြောင်းတွေသိတော့သရာတရားတွေစိတ်ကုသိုလ်တွေဖြစ်ပြီးတော့မိမိတို့စိတ်ကိုကောင်းစွာထားနိုင်တယ်ဆိုကြပေးကလူတော်နိုင်တယ်အရှင်ဖြစ်အောင်ရာဖြစ်အောင်ရှင်းမြောက်ပေးဖို့ရကောင်းသောစိတ်တွေကောင်းစွာထားနိုင်ထားနိုင်တော့အဒီကုသိုလ်ကောင်းမှုတွေဖြစ်တော့ဥပိ္ပဇာကတပုံညာတာယခုပြုတော့နောက်ခါကလာဥပိ္ပဇာကတပုံညာတော့ဆက်တယ်လဲတာအဲဒီပုဗ္ဗေသကဓမ္မညာတာဆက်တယ်လို့တော့နောင်တကပฏิဥပါဒေသာဝါဒမိမိလိုရှိတဲ့ကြာရောက်မယ်ဒီနေ့သင်ကြားလို့ရှိရင် အသက်တန်းကုန်လို့ရှိရင်ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်တွေကဘဝသစ်ဆိုတာဖြစ်ရမှာလို့ကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကမိမိတို့လိုရှိရတဲ့ကောင်းမြတ်သောယထာနာတွေဖြစ်ရမယ်ဓမ္မပဒမြတ်စွာဘုရားဟောတာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်များကုသိုလ်တွေကတဲ့သင်္သင်ကြိုဆိုပြီးတော့နေကြတယ်ဆိုတဲ့အကြောင်းအားရစရာပါပဲသီရဘောဇင်ပုရိသံသူရတော်သုတိမာဂတံညာတိမေတာသွေဇာဇဗိနန္ဒနိအာဂတံ ထေဝကတပုံညာမိအတ္တမလောကပရဏတံပုံညာမိမတေယနာတိပိယညာတိဝအဂတံသီရဘဝသိင်စီမြင့်စွာတွေ့ကွင်းခွဲခွာခဲ့ပြီး၍ဒုရတဝေသောရမသူထင်ချမ်းသာစွာကျမ်းမာစွာအာဂတံပြန်လီဆက်ရောက်လာသောပုရိသံဆွေမျိုးမိတ်ဆွေဖြစ်သောပုဂ္ဂိုလ်ကိုညာတိမိတ်တာ ညာတိမိတ်တာသာဆွေမျိုးမိတ်ဆွေတို့ဒီကံသူ၏ဇာသာချစ်ကြွဝင်သောပုဂ္ဂိုလ်တို့ဒီတော့ပရိကဏန္တိလက်ခံကျူဆိုကြလေကုန်၏ဒါလောကမှာလောကမှာတရားတရားတစ်ခါနာသွားပြီးတော့ပညာသင်ကြားနေတာရှိတယ်ဒီဝါရေးအလုပ်တိုင်းတွေလုပ်နာရှိအဲဆိုရ ရာထုဌာနများပုဂ္ဂိုလ်တွေတော့ဆွေရကိစ္စတွေနဲ့အခြားနိုင်ငံတွေသွားပြီးတော့တိုင်းပြည်အတွက်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေရှိအဲဒါတွေလူချင်းကြတော့ကိုပြန်ညာတင်တဲ့ပုဂ္ဂိုလ်တွေဆိုပညာတတ်မြောက်တော့ဝေရုဒီဂရီတို့ဒီဂရီတို့ရကြတော့ပြန်လာကြ ဇေယလုပဲလုံးနေတဲ့ပုဂ္ဂိုလ်တွေလည်းသူ့ချင်းစီတော့ကိုသူတို့လည်းပြန်လာကြဇီဝရေးလုပဲနေတဲ့ပုဂ္ဂိုလ်တွေလည်းဇီဝရေးလုပြီးတော့အဲအောင်ရင်ချောမောပြီးတော့ပြန်လာကြတာပြည်တွင်းနေလည်းရှိတာဒီဘမှာလည်းပဲရှိနေဝေသောရကပြန်လာတယ်ဆိုမှပြန်လာခင်ကလေးကပြန်လာတော့မယ်ဆိုတဲ့ကသူမျိုးမိတ်ဆွေဖြစ်တဲ့ပုဂ္ဂိုလ်တွေအမှန်ဝန်တာကြပြန်လာတော့မယ်ဆိုတဲ့သတင်းကြားတာနဲ့အမှန်ဝန်တာပြန်လာတဲ့ခါကလာလည်းပဲတင်းတင်းနဲ့တခါလဲ ကျိုးဆိုရတယ်သင်္ဘောနဲ့လာမယ်ဆိုသင်္ဘောစိတ်မှသွားကျိုးကြဒါနဲ့လာမယ်ဆိုဒါဘုရားယုံမှသွားကျိုးကြဒါလင်ညာနဲ့လာမယ်ဆိုရင်လင်ညာစိတ်မှသွားပြီးတော့ကျိုးကြအဲဒီမှာဝမ်းမြောက်ဝမ်းသာတက်တက်ကြွကြွနဲ့အဲဒီကျိုးကြတယ်ကျိုးဆိုပြီးတော့လက်ခံကြအဲပါလိုပဲတဲ့ဒေဝထုတုသာလင်တတဘုံညာပြီးပြုအပ်ပြီးသောကောင်းမှုနဲ့ပြည့်စုံသောပုဂ္ဂိုလ်ကိုလေ

ပရံလောကံတမလောအတ္တမလောကဤလူပြည်လောကမှာပရံတမလောလောကသို့ကတံသွားသည်ရှိတော်ပုံညာနီမိမိပြုထားသောကုသိုလ်ကောင်းမှုတို့သည်ဒေဂနာတိစည်းစိမ်ဖြင့်ဘုံသင်ဖြင့်ခံနှင့်ကြိုဆို၍နေကြလေကုန်၏ကုသိုလ်ကောင်းမှုတွေကလူပြည်ရောက်လာတဲ့ဆိုရင်လည်းမိဘတွေပစ္စည်းဥစ္စာနဲ့ပြည့်စုံတဲ့ဘောဂဗလာနဲ့ပြည့်စုံတဲ့ချွေရံနဲ့ပြည့်စုံတဲ့ သက်တမ်းကြတဲ့အမျိုးမှဖြစ်တာပဲဟိုမှာဆင်းရဲအမှုတွေငရေကမိဝါနဲ့နေရချမ်းသာနေဘူးနေနိုင်တဲ့အမိဝါမှာသွားယူသေးတယ်နေတဲ့ငွေလာတဲ့ခါကာလကြတော့လည်းချမ်းသာသာပြုစုဆောင်ကြလို့ကြီးတဲ့ခါကာလလည်းပဲသုံးစရာဆွဲစရာတွေစသရာပြည့်စုံလို့အဲဒီလိုဟာတွေဆိုတာလေကုသိုလ်ကောင်းမှုကအသက်ပြင်ဆင်ထားပြီးတော့ဖြစ်နာပြည်လောကရောက်မယ်ဆိုရင်လည်းနာပြည်လောကမှာနတ်ဘုံဘိမှန်တွေချွေရံတွေ အစင်းသင်းပဲတဲ့ဒါတွေကအဲစီစဉ်တို့သမ်းသာတို့နေရာထိုင်နေရာဌာနတို့ဘုံဘိမာန်တို့ချွေရံတို့ဒါတွေကအစင်းသင်းဖြစ်နေတာပဲဒါတွေကချိုးဆိုနေကြတယ်ဘာလို့တော့ဆိုရင်ဥပမာထပြောရရင်ပိုးထင်ကြအောင်ပိယညာတိဝအကတံပိယံချေရသောပုဂ္ဂိုလ်ကို ညာတိဆွေမျိုးတော်သည်ပြိကနာတိဇီဝကျိုးဆိုလက်ခံနေကြတယ်လို့ပဲဝမ်းမြောက်ဝမ်းသာနဲ့ကျိုးဆိုပြီးလက်ခံနေကြတယ်လို့ပါပဲအဲဒီကုသိုလ်ကောင်းမှုတွေကုသိုလ်ကောင်းမှုတွေများလေလေအဲကုသိုလ်ကောင်းမှုတွေအကျိုးပေးရနေပြီးတော့ကျိုးဆိုလက်ခံကြတာတွေများလေလေပေါ့တနည်းအားဖြင့်ခီးသွားတဲ့ပုဂ္ဂိုလ်များခီးစိတ်ပါတာနဲ့တူပါတယ်ခီးသွားတဲ့ပုဂ္ဂိုလ်တွေ ပြီးသွားတယ်ဆိုတာဟာကြားရသွားတာပဲမပြီးရရသွားတယ်လည်းပြီးရရသွားတယ်လည်းရှိတယ်ဘဲသွားသွားပဲပြီးရရသွားရင်တော့ပြီးတဲ့ပုဂ္ဂိုလ်တွေအာဟုဇရာတစ်ခါကရှိနေတယ်အဲမပြီးရရသွားမယ်ဆိုလို့ရှိရင်တော့ဟိုမှာရှိတဲ့ပုဂ္ဂိုလ်တွေအာဟုဇရာတော့မရှိဘူးဒါပဲမဲ့လို့ကိုယ်ခီးစိတ်ကပါလာလို့ရှိရင်တော့မာမမျက်နှာမငယ်ရောအမငယ်ရောရောက်ရရောက်မှအလိုရှိတာတွေရတာပဲ လူရှိတာတွေညင်ရထားတွေခီးသွားတယ်ဆိုတော့ညင်ထားရှိဥစွာလိုတာညတာပဲညင်ထားတွေကိုသွားကျင်နေကြအစကပြောလိုက်ရင်ခါတယ်ချောချောမလိုက်ပြီးတော့ပို့တာအဲခိုင်းကြစီစရာတွေအလုံသမားတွေလိုတယ်ဆိုရင်အဲဒါတွေကလည်းရတာပဲခေါ်လိုက်လို့ရှိရင်လာတာပဲသူအရှင်သိမယ်ပေးလိုက်ရင်ပြီးရောပဲဒီနာသွားတာစားစရာတွေဆိုလည်းပဲအရှင်သိမယ်ဘာလို့လိုကြည့်ရဝတ်စရာတွေလိုရှိတိုင်းရ အဲချွေရံနေလို့ရှိသေးလို့ရှိရင်လည်းပဲဒီရံမိတ်ဆွေသင်္ဃာတွေဒါတွေလည်းပဲရသေးတာပဲကျွေးမွေးလူတန်းပေးတဲ့ပုဂ္ဂိုလ်မှရတာအဲလူကြီးလောကတွေခကြီးသွားတဲ့ခါကလည်းဘယ်သွားသွားဘယ်မျိုးဘယ်ရွာသွားသွားဘယ်နိုင်ငံသွားသွားခကြီးစိတ်သာပြည်စုံတော့ပါရင်ဘာမှမျက်နှာမငယ်ရဘူးအဲဒါလိုပဲကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကသူကခကြီးစိတ်တွေပြည့်စုံရှိနေတာပဲခကြီးစိတ်ကမှဘုံတော်ပြောက်ပြတော့တာဖြစ်ချင်းပြောင်းမယ် ကုသိုလ်ကောင်းမှုမပြောက်ဘူးသို့သော်ပဲချင်းကုသိုလ်အာကိုရအဲလူပြည်လောကသာဝနပြည်လောကတွေလည်းဒီလိုပဲအာကိုရပဲမြတ်စွာဘုရားတထေဝအထောတူသာလင်ကတာပုံညာပြီးပြုအပ်သောဒါနသီလသာသောကုသိုလ်ကောင်းမှုနှင့်ပြည့်စုံသောပုဂ္ဂိုလ်ကိုလည်းအတ္တမလောကဤလူပြည်လောကမှာပရံလောကဓမ္မလောကသို့ကံတန်းသွားရည်ရှိသောပုံညာနိမိပြုထားသောကုသိုလ်ကောင်းမှုတို့သည်ပဋိကနာတိ ခြင်းဖြင့်ဘုံအသင်ဖြင့်ခန်းလင်းကျူဆို၍နေကြလေကုန်တော့၏ဟောတာဒါကြောင့်ယခုပြုတဲ့ကုသိုလ်ကောင်းမှုရာပုဂ္ဂိသကတပုံညာတာစစ်နဲ့ပြည့်စုံတဲ့အတွက်နောက်ခါကာလကြရင်ဘယ်သွားသာဘယ်ရောက်ရောက်ဉာဏ်ဉာဏ်တော်ကနေရာကိုရောက်မှာပဲဒီပါရမီအိန္ဒြေမြင့်ကျက်သေးလို့အာရဒမေအရဟတကိုမရောက်သေးလို့ရှိရင်လိုပဲသူအာကိုရ ပါရမီအိန္ဒြေချင်းပြည့်လို့ရှိရင်တော့อืมခုဘဝရင်လည်းပဲတရားသူတရားများဆိုတာမပြည့်စုံဘူးလို့မပြောနိုင်ဘူးနောက်ဆုံးချိန်ကာလနှလုံးသွင်းပြီးတော့ရာသမေရာဘုရားရောက်ရှင်လည်းရောက်သွားတယ်ပြီးတော့ရောက်လို့ရှိရင်ဆင်းရဲခါသိင်းနေနေပါရောက်တယ်အဲ့ဒါတော့မလိုတော့ဘူးဒါတော့အကောင်းဆုံးနေရာရောက်သွားပြီအဲ့ဒါတော့မဟုတ်သေးလို့ရှိရင်တော့မိမိလိုရှိရတဲ့လူလောကနာလောကလူချမ်းသာနာချမ်းသာတွေနဲ့ဘဝပေါင်းများစွာပြည့်စုံသွားမယ် လှူပေးတဲ့ပုဂ္ဂိုလ်မှာမလူမီကဝမ်းမြောက်ဝမ်းသာဖြစ်ခြင်းလှူသေးမှာဝမ်းမြောက်ဝမ်းသာဖြစ်ခြင်းလှူပြီးတဲ့နောက်လည်းပြန်လေးစဉ်းစားဝမ်းမြောက်ဝမ်းသာဖြစ်ခြင်းလည်းအင်္ဂါ၃ပါးရှိလူခံတဲ့ပုဂ္ဂိုလ်ဘက်ကတော့ຢာကကင်းရမယ်တဲ့သို့မဟုတ်ຢာကကင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒေါသကင်းရမယ်ဒေါသကင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်မောဟကင်းရမယ်မောဟကင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့အဲဒီ သင်္ကာသုံးပါးရာဂရောဓမောဟကင်းခြင်းသုံးပါးကင်းအောင်ကျင့်နေခြင်းဒီသုံးပါးပါပဲအဲ့ဒါကသံဃာတွေဆိုလို့ရှိရင်တော့ဒီရညာနာတွေလည်းပါတယ်ဘုံလုံးပါတယ်သူစစ်စားပြန်မလို့ရာဂရောဓမောဟကင်းအောင်ကျင့်ပြီးတဲ့ပုဂ္ဂိုလ်လည်းပါကျင့်စေပုဂ္ဂိုလ်တွေလည်းပါတယ်ဗာဟိကလူသားနဲ့လူကဘာမှစဉ်းစားကြတယ်ပုဂ္ဂလိကလူသားနဲ့လူမှလည်းပဲညာကတော့မောဟကင်းအောင်တတ်နိုင်တယ်ညကျင့်နေကြတာပဲဒီငါသုံးပါညွတ်နေတာပါပဲဒါကြောင့် လူဝေပုဂ္ဂိုလ်ကအင်္ဂါ၃ပါးလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးဆိုရင်အင်္ဂါ၆ပါးပြည့်စုံတယ်။သာလင်္ဂသမဏနာကတအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒါနပဲတဲ့အဲဒီလိုဒါနဟာအပင်ချေအပမေယမရေမတွက်နိုင်တော့အကျိုးပေးတယ်။လူဘဝကလူစည်းစိမ်ချမ်းသာကဘလောက်ရဲ့လို့အရေးတွက်မရှိဘူးကံတာမရှိဘူး။နာဘဝနာစည်းစိမ်ချမ်းသာတွေကဘလောက်ရဲ့လို့အရေးတွက်ကံတာမရှိဘူးတဲ့။ဘိနဲ့သားနဲ့ဂရေနဲ့ကံတာအရေးတွက်မရှိဘူးအကျိုးပေးပြီးတော့သွားမယ်။ အဲဒီတော့ယူပေးနိုင်တဲ့ကုသိုလ်ကောင်းမှုတွေဒီနေ့ပွားရပါပြီတော့အာပြုပြီးဝမ်းမြောက်ဝမ်းသာပြရမယ်ဒါပေမဲ့လို့လူချမ်းသာနာချမ်းသာတွေဆိုတာကတော့အစဉ်သာဝရတည်တာတွေမဟုတ်ဘူးချမ်းသာတဲ့ဆိုတာထဲမှာလည်းဆင်းရဲတွေပါနေတာပါပဲမဲဘယ်တော့ပဲချမ်းသာနေနေကြတဲ့စိတ်ညစ်တာတွေစိတ်ချမ်းသာတွေဆိုတာနည်းနည်းပါးပါးတော့အနည်းနဲ့အများရှိကြတာကြီးတယ်ပဲပြီးတော့လူလောကမှာဆိုလို့ရှိရင်ကိုယ်ကနေမကောင်းထိုင်မသား အဲညောင်းလိုက်ပူလိုက်နားလိုက်ကျင်လိုက်ကြခဲတဲ့ဒီလိုဟာတွေကလည်းရှိတာပဲဆာလောင်မသိမှုဆိုတာလည်းလုံးဝကင်းတယ်လို့မဟုတ်ဘူးရှိတာပဲအဲတော့ချမ်းသာတယ်ဆိုတော့ဆင်းရဲတွေနဲ့တွဲနေတာပါပဲရွယ်ကြီးလာလို့ရှိရင်ဖြင့်ဘာမှနေရာကြပါဘူးရွယ်ကြီးလာလို့ရှိရင်ဖြင့်ချမ်းသာဆိုပေမဲ့ချမ်းသာရလို့အဲตายရစရာသိမရှိတော့ပါဘူးသိနေရမကြဘူးလူချမ်းသာတွေဆိုတော့နာချမ်းသာတွေကလည်းပဲအဲဒီလိုကိုယ်ပင်မမှုတွေတော့မရှိဘူးဒါပေမဲ့လို့အလိုအပြည့်တာတွေတော့ရှိတာပဲသူတို့ဆင်းရဲတွေရှိနေတာ ပြီးတော့တက်တာကုံတဲ့ခါကျကုံသွားတာပဲအများအားမဟုတ်ဘူးတဲ့အဲတော့အများအားသိကြတာကတော့နိဗ္ဗာန်ချမ်းသာပဲနိဗ္ဗာန်ချမ်းသာကတော့ပူခြင်းမရှိ နာခြင်းမရှိသိခြင်းမရှိကိုဆင်းရဲမရှိသိဆင်းရဲမရှိဆင်းရဲခါစဉ်ကုံငိမ့်တယ်အဲ့ဒီနိဗ္ဗာန်ရောက်သွားမှာကုံငိမ့်မြတ်စွာဘုရားတွေကနိဗ္ဗာန်သတ္တဝါတွေနိဗ္ဗာန်ရောက်ဖို့ရတယ်ဘုရားတွေပွင့်လာတာပဲနိဗ္ဗာန်အကြောင်းတရားတွေဟောထားခဲ့တယ် အဲ့ဒီတရားတွေလည်းအခုယောဂီပုဂ္ဂိုလ်တွေဆိုကျင်လည်းကျင်မိသားတွေပါအာထုတ်မိသားတွေပါဆက်လက်ပြီးပြည့်စုံလည်းပြည့်စုံအာထုတ်ဖို့ပဲလိုတယ်။အဲ့တော့ယနေ့ပြုတဲ့ဥပသံဗရမင်္ဂလာပပိစ္စမင်္ဂလာကဥပသံဗရမင်္ဂလာကအရင်ကပြုပြီးတော့ပြုပြုသမျှသောဒါနကုသိုလ်ကောင်းမှုတို့ကြောင့်အဲဆင်းရဲကင်းရာဆင်းရဲခတ်သိမ်းတို့ငြိမ်းရာဖြစ်တဲ့မြတ်စွာဘုရားကလည်းအများဆုံးချမ်းသာလို့ဟောထားတဲ့ နိဗ္ဗာန်ချမ်းသာမြတ်ကိုသင်္ကန်းစွာရောက်ပါစေရပါစေလို့ဗရဏအားဖြင့်ရည်ရွယ်ဆုတောင်းပြီးတော့ရည်ရွယ်ချရမယ်မြတ်ပေးဝေရမယ်မိမိတို့ရည်ရွယ်ဆုတောင်းနေတဲ့အတိုင်းပြည့်စုံကြပါစေအာအာဒီဇက်ကိုတိုင်း အလုံးလိုက်ခုကြပါလိုက်ရှိတယ်နော်သံဃာတော်သံဃာတော်ရှင်မြတ်တို့ဗျာရှင်မြတ်တို့ဗျာဝိတော်တို့သည်ဝိတော်တို့သည်မြတ်စွာဘုရားဤမြတ်စွာဘုရားဤသာသနာတော်သာသနာတော်ဤစွာတရားခြင်းဤစွာတရားခြင်းဘုံကားခြင်းဘုံကားခြင်းဤပွားခြင်းဤပွားခြင်းသီပင်ခြင်းသီပင်ခြင်း ကျိုးငါ၎င်းသတိတော်တို့သည်သာသနာ့ဝဆင်းရဲမှလွန်မြောက်၍နိဗ္ဗာန်သို့သင်များစွာရောက်ရပါခြင်းကျိုးငါ၎င်းမြတ်စွာဘုရား၏သာသနာတော်၌သင်္သာမဏေဖြစ် ရဟန်းဖြစ်ဖြင့်ဝင်ရောက်၍ဘာဝနာဓမ္မတို့ကိုကျင့်သုံးခြင်းရယူခြင်းငါအလိုရှိကြသောသာဝနာဝန်ကိုသံဆောင်ခြင်းငါအလိုရှိကြသောရှင်လောင်းရဟန်းလောင်းဖြစ်သောပုဂ္ဂိုလ်တို့ကို သင်္ကန်းတပိအစရှိသောရှင်သာမဏေယဟန်တို့ဤအသုံးစာပရိသေရာတို့နှင့်တကွာသံဃာတော်ဌာန၌အနှံ၍မြတ်စွာဘုရားဤသာသနာတော်၌မြင့်မြတ်သောရှင်သာမဏေဖြစ် ဟာဖြစ်သောရောက်စေလျက်ပပိဇာမင်္ဂလာကံဥပသမရာမင်္ဂလာကံကိုဆောင်ကြပါကုန်၏ဒီပပိဇာမင်္ဂလာကံဥပသမရာမင်္ဂလာကံကိုဆောင်ခြင်းဖြင့် မြတ်စွာဘုရားဤသာသနာတော်ကိုဤမြောက်ပါကုန်ဤပူဇော်ပါကုန်ဤသင်တရားဤပဝေဇာမင်္ဂလာကံဥပသံ္ဗရာမင်္ဂလာကံကိုကျောင်းရင်ပြု၍ယနေ့နဲ့အာယုန်တဲ့ကာလမှာစ၍ ယခုမွန်ဒီအနိကာလတိုင်အောင်ဘင်္ဂါတော်ဖရာမှုရှိတော်ဘင်္ဂါတော်အလကားယောဂီပုဂ္ဂိုလ်ပေါင်းသူတော်ကောင်းတို့အလကားကလျာဏမိတ်တာမိတ်ဆွေပေါင်းသူတော်ကောင်းတို့အလကား ချိန်တိုင်း၌ဝန်မြတ်သောသံခဲဝေဟောစဉ်တို့ကိုယိုသေးစွာလူရန်ကျွေးမွေပူဇော်ပါကုန်၏ရှင်မယားဘုမတပါဥပသမရကံကောင်းတော်မူကြသော သီလအစရှိတော်ဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူကြတော်15ပါးသောရှင်မြတ်တို့အားသင်္ကန်းသိရဘုံတဘူးအစရှိတော်အတိအတိတော်လူဝဲဝတ္ထုတို့ကို၎င်းသိင်စင်း၌ လှူဒန်းကြသောအသီးသီးသောသူဝဝတ္ထုတို့ကို၎င်းအသီးအသီးပိုင်းပြ၍ဒီစေသုံးချ၍လှူဒန်းပါကုန်၏ရှင်ဘုရားဘုမတပါကာမဗုဒ္ဓံတရားတော်ဟုတ်ရေတထောင်တို့ကို၎င်း ပုပ်ရည်တစ်ထောင်တို့ကိုဓမ္မဒါနအဖြစ်ဖြင့်လူရန်ပါကုန်၏ရှင်ဖရာသုမရဝါ15ပါးသောသီလရှင်တို့အားဘိညိဒုဝဆာနှင့်အားရစီသောဝတ္ထုငွေတို့ကိုလူရန်ပါကုန်၏ ရာသုမရဝဝေယဝိသသံဃာကြတော်အထက်ဆွမ်းစားကြောင်းအောက်ဆွမ်းစားကြောင်း၌ဝေယဝိသသံဃာကြတော်ယောဂီ15ဦးတို့အားအင်းကြီးတဝတ်စာစီအသီးအသီး သမ်းပါကုန်၏ရှင်ဖျားသုမရပါဆောက်လို့ကြံတော့မျိုးသမီးယောဂီကမ္မထမ်းကြောင်း၌သံဃာအတွက်နှထောင်သောကျမ်းဝေတို့ကိုဒီသွန်းချ၍သူရမ်းပါကုန်၏ ရှင်ဘုရားသုမတဘာမာသီဆရာတော်ဤရုပ်ထုတော်အတွက်သထောင်သောကျမ်းဝေတို့ကိုရည်စက်သွန်းချ၍သူရမာကုန်ဤရှင်ဘုရားဤအမျိုးမျိုးသော ကုသိုလ်အပေါင်းသည်မာသောတရား၄ပါးတော့ဤဘုံညာဘုံကြောင်းဖြစ်သောမဉ္ဇဏ်ဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါသည်တည်းဒီကောင်းမှုကြောင့်ကျွန်ုပ်တို့သည် သေယံအန္တရာယ်ဟူသမျှတို့မှာအာခတေကျင်းလို့ကြ၍အသက်ရှင်ခြင်းနာကင်းခြင်းကျမ်းမာခြင်းသံသာများခြင်းသတိတော်ဒုလတောင်းတအပ်သောလောကီလောကုတ္တရာအောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့် အာခတေပြည့်စုံကြ၍မြင်ခသိန်းတို့၏မြင်ရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သို့သင်မြန်စွာရောက်ရပါလိုကုန်၏ရှင်ဖေရာအဘိဇမင်္ဂလာဥပသံ္ဗရာမင်္ဂလာကံကို မြင်ငါပြု၍ယနေ့ဖို့၌ကျွန်ုပ်တို့ပြုစုအားထုတ်သမျှသောကုသိုလ်ကောင်းမှုအပေါင်းဤဖို့ပါကဘောအမိယဖာဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဒီရ၌ရောက်ရှိနေသောပရိသတ်ပေါင်းအား၎င်း ဟုတ်တော့ဤကိုဆောင်နာထိန်ဆောင်နာမြို့ဆောင်နာဒီရိတ်တာဆောင်နာသာသနာတော်ဆောင်နာလောကကိုဆောက်ကြသောနာဇာမင်းဇမမင်းသရှိသောနာပေါင်းတော်၎င်းရှင်းဥစွာသုသဖြင့် ညပေးဝေပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့အားလည်းညပေးဝေပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသံသာကြပါစေညညညည သောဘုရားသာဝကော